ခန်းကြီး19အငယ်1မှ30တပံမောရှိအားသာရဖျားကတင်းဒီဣဒရေလအမျိုးသားပရိသတ်အပေါင်းတို့အားဆင့်ဆိုရမည်မှာတင်တို့၏ဖျားသခင်ငါသာရဖျားသည်တန်ရှင်းသောကြောင့်တင်တို့လည်းတန်ရှင်းခြင်းရှိကြလော့လူတိုင်းကိုမိဘကိုယူသေးရမည်ငါဥပုပ်နေတို့ကိုလည်းစောင့်ရမည်ငါသည်တင်တို့၏ဖျားသခင်သာရဖျားဖြစ်၏ ရုပ်ထုဆင်းတုကိုလည်းမချင်းမကပ်ရကိုအဖို့သွန်သောဖျားတို့ကိုမလုပ်ရငါသည်တင်တို့၏ဖျားသခင်သာဝရဖျားဖြစ်၏မိတ္တဟာယရစ်ကိုသာဝရဖျားအား ပူဇော်လျင်စိတ်တော်နှင့်တွေ့အောင် ပူဇော်ရမည်ပူဇော်သောနေ့နှင့်နက်ဖြန်နေ့၌စားရမည်တပည့်နေ့တိုင်အောင်ကြံကျွေးလျင်မိရှို့ရမည်တပည့်နေ့၌အနှဲငယ်ကိုမျှစားလျင် ယွန်ရှာဘွယ်ဖြစ်၏စိတ်တော်နှင့်မတွေ့စားသောသူသည်သာရဘုရား၏တန်ရှင်းသော အရာကိုရှုံချသောကြောင့်မိမိအပြစ်ကို ခံရမည်ထိုသူကိုသူ၏အမျိုးမှပယ်ရှင်းရမည်ကိုယ်ပြင်၌ဖြစ်သော စပားကိုရိတ်သောအခါလေတောင့်တို့ကို အကုန်စင်မရိပ်ရသိမ့်ရာတွင်ကြံကျွင်းသောအရာကို ပြန်၍မကောက်မသိမ့်ရကိုစပြစ်တီးကိုလည်းအကုန်စင်မသိမ့်ရ ကြံကျွင်းသောအသီးကိုပြန်၍မဆွတ်ရ။ထိုအသီးကိုဆင်းရဲသောသူ၊ဧည့်သည်အာဂန္တုအဘို့ချန်ခြွင်းရမည်။ငါသည်သင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်၏။သူ့ဥစ္စာကိုမခိုးရ။သူတပါးကိုမလှည့်စားရ။တယောက်ကိုတယောက်မုသာစကားမပြောရ။ငါ့နာမကိုတိုင်တည်၍မဟုတ်မမှန်ဘဲကျိန်ဆိုခြင်းကိုမပြုရ။ သင်၏ဘုရားသခင်နာမကိုမရှုတ်မချရငါသည်ထာဝရဘုရားဖြစ်၏ကိုနှင့်ဆက်ဆိုင်သောသူ၏ဥစ္စာကိုမတရားသဖြင့်မသိမ်းရအနိုင်အထက်ပြု၍မယူရသူငှားခံတိုက်သောအခကိုတညာလုံးနံနဲ့တိုင်အောင်မထားရနာပင်သောသူကိုမချိန်ဆရမျက်စိမမြင်သောသူရှေ့မှထိမိ၍လဲเสียကိုမထားရသည်ဘုရားသခင်ကိုကြောက်ရွံ့ရမည်ငါသည်ထာဝရဘုရားဖြစ်၏ တရားတွေ့သည်အမှုမှာမတရားသဖြင့်မစီရင်ရဆင်းရဲသောသူဘက်၌မငဲ့ကွက်ကြီးသောသူ၏မျက်နာကိုမထောက်ဘဲကိုအမျိုးသားချင်းကိုတရားသဖြင့်စီရင်ရမည်သူအထရေပြတ်သောတရင်ကို ကြားပြောခြင်းဟာကိုအမျိုးသားချင်းတို့တွင်မလှဲ့လေရကိုနှင့်ဆက်ဆိုင်သောသူကိုတေစေခြင်းဟာမကြံစီရငါသည်သာဝရဖျားဖြစ်၏တေးညီအကိုကို စိတ်အခုခံမရှိရ ကိုနှင့်ဆက်ဆိုင်သော သူ၌ရှိသောအပြစ်ကိုတတ်တိုင်းမရှိစေဘဲသူ့ကိုအမှန်ဆုံးမရမည်။တင့်အမျိုးသားချင်းသည်တင့်ကိုပြစ်မှားလျင်ကိုယ်တိုင်အပြစ်ပြန်၍မတုံ့ရ။အညှိုးမထားရ။ကိုနှင့်ဆက်ဆိုင်သော သူကို ကိုနှင့်အမျှချစ်ရမည်။ငါသည်ထာဝရဘုရားဖြစ်၏။အငယ်၁၉မှ25ငါ၏ပညာတရားကိုသင်တို့သည်စောင့်ရကြမည်။ အမျိုးခြားသောတိရစ္ဆာန်အထီးမတို့ကိုမရှက်မတင်စေရခြားနာသောမျိုးစေ့ကိုရောနှော၍လယ်၌မကျဲရဝါနှင့်တူးမွေးရော၍ရက်သောအဝတ်ကိုမဝတ်ရထိမ်းမြန်းဆောင်နှင်းလျက်မရွေးမလွတ်သေးသော ကျွန်မိမနှင့်တင့်နေသော သူသည်ရိုက်နှက်ခြင်းကိုခံရမည်ထိုမိမသည် သူ့ကျွန်ဖြစ်သောကြောင့်တေပြစ်နှင့်လွတ်ရမည်ယောက်ျားသည်လည်းဒုစရိုက်ဖြေရာရစ်ဖို့ တိုးထီးတကောင်ကိုပရိသတ်စည်းဝေးရာတဲတော်တကန်းနာ၊ထာဝရဘုရားထံတော်သို့ဆောင်ခဲ့ရမည်။ထိုယောက်ျားပြုမိသော အပြစ်ကို ဖြေခြင်းငှါဒုစရိုက်ဖြေရာယဇ်သိုးကိုယဇ်ပုရောဟိတ်သည်ထာဝရဘုရားရှေ့မှာပူဇော်ရမည်။ထိုယောက်ျားသည် အပြစ်လွတ်ခြင်းသို့ရောက်လိမ့်မည်။သင်တို့သည်ငါပေးသော ပြည်သို့ရောက်၍၊စားအပ်သောအပင်အမျိုးမျိုးကိုစိုက်ပြီးမှ သုံးနှင့်ပတ်လုံးတီးသောအတီးကိုအရေပြားလှီးခြင်းကို မခံသောအတီးဟု၍မှတ်ရမည်ထိုအတီးကိုမစားရစတုထနှစ်တွင်တီးသောအတီးရှိသမျှသည်တန့်ရှင်း၍ဒါဝရဖျား၏ကျေးဇူးတော်ကိုချီးမွမ်းဖို့ရာဖြစ်ရမည်ပြစ္စမနှစ်တွင်တီးသောအတီးကိုစားရမည် ထိုတို့ပြုလျင်အပင်တို့သည်တာ၍တီးကြလိမ့်မည်ငါသည်တင်တို့၏ဖျားသခင်ထာဝရဖျားဖြစ်၏ အငယ်26မှ39အသွေးပါသောအသေးကောင်ကိုမစားရမကောင်းသောအတက်ကိုမပြုစုရကာလဘေဒင်ကိုမကြည့်ရဥကုံအနာပတ်လည်၌သပင်ကိုဝန်း၍မရိပ်ရပမုံကိုလည်းမရိပ်ရတေသောသူအတွက်ကိုအသားကိုမခုတ်မရှရတံဘူးမထိုးရငါသည်ထာဝရဘုရားဖြစ်၏ကိုသမီးကိုပြစ်ဒဏ်ဖြစ်စေခြင်းငါမရှုတ်မချရ တို့ပြုလျင်တပြည်လုံးသည်မတရားသောမေထုန်သို့လိုက်၍အဓမ္မအမှုနှင့် ပြည့်လိမ့်မည်။ငါ့ဥပုသ်နေ့တို့ကိုစောင့်၍ငါ့သန့်ရှင်းရာဌာနတော်ကိုရိုသေရမည်။ငါသည်ထာဝရဘုရားဖြစ်၏။ကိုယ်ကိုကိုယ်ညစ်ညူးစေခြင်းငှါနတ်ဝင်သူကိုမမှီဝဲရ။စုန်းလုပ်သူကိုလည်းမရှာဖွေရ။ငါသည်သင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်၏။ဆံပင်ဖြူသောသူရှေ့မှာထရမည် အသက်ကြီးသောသူ၏မျက်နှာကိုယူသေးရမည်။တင်းဖျားသခင်ကိုကြောက်ရွံ့ရမည်။ငါသည်သာဝရဖျားဖြစ်၏။တင်းဤပြည်၌တဲနေသောဧည့်သည်ကိုမညှင်းစေရ။တင်းနှင့်အတူနေသောဧည့်သည်ကို ကိုမျိုးသားချင်းကဲ့သို့မှတ်ရမည်။ကိုနှင့်အမျှချေရမည်။တင်းတို့သည်အေဂုတုပြည်၌ဧည့်သည်ဖြစ်ကြဘူးပြီ။ငါသည်တင်းတို့၏ဖျားသခင်သာဝရဖျားဖြစ်၏။တိုင်းထွာသောအမှုချိန်တွယ်သောအမှု ချင်းတွယ်သောအမှု၌မတရားစွာမပြုရမှန်သောချိန်တွင်မှန်သောအလေးမှန်သောအေဖာမှန်သောဟိန်တို့ကိုတုံးရမည်ငါသည်တင်တို့ကိုအေဂုတုပြည်မှနှုတ်ဆောင်သောတင်တို့၏ဘုရားသခင်သာဝရဘုရားဖြစ်၏တင်တို့သည်ငါစီရင် ထုံးဖွဲ့ချက်အလုံးစုံတို့ကို ဆုံးရှုံးရကြမည်ငါသည်သာဝရဘုရားဖြစ်သည်ဟု မိန်တော်မူ၏